အခန်းကြီး7နှစ်အငယ်1မှ8တဖန်မောရှေအားသာရဖျားကတင်ဒီဣဒရလအမျိုးသားတို့အားဆင့်ဆိုရမည်မှာမိမသည် ပရိဒရေယူ၍တားယောက်ျားကို ဖွားမြင်ပြီးလင်ဥဒုရောက်၍ခုနှစ်ရက်မစင်ကြဲတကဲ့သို့ခုနှစ်ရက်မစင်ကြဲနေရမည်အထမနေ့၌တားယောက်ျားအားရေပြားလှီးခြင်းကို ပြုရမည်ထို့နောက်အမိသည် စင်ကြဲစေခြင်းနှင့်ဆိုင်သောအသွေးရှိ၍ အရက်33ရက်ပတ်လုံးနေရမည်စင်ကြယ်စီခြင်းနေ့ရက်မစေမီတိုင်အောင်တန်ရှင်းသောအရာကိုမကန်ရတန်ရှင်းရာဌာနတော်သို့မတော်ရသားမိမကို ဖွားမြင်လျင်ဥဒုရောက်တဲ့ကဲ့သို့14ရက်ပတ်လုံးမစင်ကြယ်နေရမည်စင်ကြယ်စီခြင်းနှင့်ဆိုင်သောအသွေးရှိ၍အရက်66ရက်ပတ်လုံးနေရမည်သားယောက်ျားဖြစ်စေမိန်းမဖြစ်စေစင်ကြယ်စီခြင်းနေ့ရက်ကာလစေသောအခါ မိရှုရာရစ်ဖို့အခါမလဲသောတိုးတငယ်တကောင် အပြစ်ဖြေရာရစ်ဖို့ဂျိုးကလေးတကောင်သို့မဟုတ် ခိုးတကောင်ကိုပရိသတ်စည်းဝေးရာတဲတော်တကားရှိယေပရောဟိတ်ထံသို့ဆောင်ခဲ့ရမည်ယေပရောဟိတ်သည်ဒါဝရဖျားရှိတော်၌ပူဇော်၍ထိုမိမအဖို့အပြစ်ဖြေခြင်းကိုပြုသည်ဖြင့်သူသည်အသွေးသွန်ခြင်းအပြစ်မှတန်ရှင်းရလိမ့်မည်တိုးတငယ်ကိုမတတ်နိုင်လျင်ခိုးနှကောင်ဖြစ်စေ ကြိုးကလေးနှစ်ကောင်ဖြစ်စေမီးရှို့ရာရစ်ဖို့တကောင်အပြစ်ဖြေရာရစ်ဖို့တကောင်ကို ဆောင်ခဲ့၍ယေပရောဟိတ်သည်သူ့အဖို့အပြစ်ဖြေခြင်းကိုပြုသဖြင့်သူသည်တန်ရှင်းရလိမ့်မည်ဤ၍ကတာယောက်ျားတာမိမကိုဖွားမြင်သောအမိနှင့်ဆိုင်သောတရားဖြစ်သည်ဟုမိန်တော်မူ၏